Paul P thulam lak buni na lai mai zani la som thum la giat khok pi som guk la khat na hong tung ding hak sat na hun pasian thu kham za tak lo na hong wat sem sem chiang in to thu kham azui te le leitung mi te ki ka la ki khen na ki gi hong ki chian sem sem hi Paul khat in pasian thu kham te a it na u akhan sem sem ma bangin pol khat in amu da na u khang sem sem hi hak sat na hun hong nai han han hi pasian hong kwat na ding hun hong nai ma ma ta hi na thu piang he hu te in hong lak hi god na athuak sak nuam a hi lo hangin athuak sak ve ve kula malang tang in hong hi ding hi pasian thu king na ni hong tung ta hi gam sunga aki bol ki huai na te hang a คุยซาอาอกับเตตัลตังตุงเบกาปัสยันเจ็บเตนากิแขนดิ่งฮีเลยตุงตอกิปอลมีเตอินจูไฮเตตอเนคอมดอนคอมอูอาหมอนาบอลเตตออมาวเตกิเสตักปีดิ่งอูฮี topa mit in midik te ena abil in amount te thunget na ngai hi a hi zong in sian na abol mi te topa in nungat hi pita masa alian thum anew samle ni eima gam tat na in anung ta pasian chep te na nga zoding mo suksian na gal hiam te to kiwat mai ding mo chi hong khen sat ding hi leitunga pasian he na mal khat khat hong ki khin hi ama he na hai sunga he pi na omlo in anu nong gim na sagi te hongki buak chiang in ตัวหุนจังอากิสิกอาบุกนาดิงจอนเพียงดิงเป็นเจกายลอตดิงฮีตัวหุนจังอินหมอไม้สักสิสันินหมอนาเนงบางเตสิลคนอนเหลาดิงฮีสบัดตังฮิงอจิเคมเปอินเจ็บเตนางะเหลาดิงฮีมิดังเตเกียงอาทุมานอหิลเตนงอนอตัลตังตุงอวะปะเซียนเจ็บเตนาอังะเหลาดิงมีตัมปีอมฮีอมาวเตอินทุมานขวางในอุฮีอตอปาอุเดนาซง ထေဥဟီအီဥပနာထူခဲမ်ပေဥဇုံတဲလဥဟီအဟီဇုံအင်အမောက်တဲအင်ဇွီလောဥဟီဟီလခေါနာလေပစီယန်ချင်နာထူဂီလတဲအထေတဲအင်အဥပနာဘငွန်းအဂမ်တဒီင်ဥအဟီဟီအမောက်ဇွီဘငါအဇွီဒင်းင်အင်ကွမ်ပီတဲဥဇုံ asol ding u ahi hi hoi taka ke makai in kwanin ทุมานต่อมีหิงลุงซิมกิโจเทยอหินาเลยตุงมีเตมายะลักเทยดิงอุพีอมาวเตปะเสียนอกิอาบจอโลนาปะเสียนอจะตางบอลโลนาอุเลเบียงนะลำดินมุนซางอตุนจอโลนาอุนมิดังเตซงอมาวอมบังจียดเลลมาโตลุงกิมสังอุฮีปะเสียนทูเตอมาวเตอหิลเจลเจลมีเตอมเจียอจุยนาอุตออมาวเตอลาวหวยมุนตุงตักปีดิงอุอหิลัม lung sim ki ching lo mi te in mu kha lo hi jesu bek et te tham ching a hi hi to pa in ama bang chi le de chi a thei nuam mi khem pe in kiniam khyat a a hil nop naw pang te bang in pasian mai a khuk din in lai siang tho a sim ding u a hi hi thuil sia khat pe in pasian mai a bang za ta in mai pha anga hang in pasian in ama apia khowak banga gam ta ding all mo ke ya naw pangno banga hil ding a ut keile amma khomia le satan khem na sung tung ding a midang te zong tua lampi ma tun pi ding hi izia itong te in kok ban na nin ban na anei lai teng pasian chep te na anga khat zong i om ke ding hi eite in izia itong apoi na teng ipo phat ding i kha in pi anit na teng isil siang ding a hi hi tua chiang in pentecost ni a nungzui te tunga gwa masa azuk ma bangin eite tunga gwa nu nung hong zu ding hi christian nun tak nung ta zo ke ning lamet abe hing kwa ma in achi ding hi lo hi chris si na to mi khem pe wa ding a ki ching vai hom na om zo hi hu na a ki sap hun huna hong hu ding in jesu abai sa in om hi up na to ama na chial ding hi bek hi na thum na te hong za a hong dong ding in aman hong kam chiam zo hi anung ta agam tang up na hi eiten ikisap to bang up na in ikul hi in ei keile hak sana hun chang in ichi mo ding hi ตัวบังอุบนาอินเอนักและอิลัมปีหงเลียดิงขมยาลินเอเตหงลุงเกสักหงลุงคำสักโซโลดิงฮีตัวขมยาลินทุปาตัมปีหงปดิงาตูปาหงไปจางาอามาวังเลนาอาเลียเฮลลีอีพอดคักซาทูเตปานินฮิทูอิเทดิงฮีอิมิปอลเตตอปเซียนทูอากิเซลนีจางอินตัวอีพอดคักทูอินเฮเนบนาและลัมเบนาหงกวนดิงฮีเอมามาเลอิตาเตเลยตุงตกิสอขลาวดิงาอีกิ kep ding hun hi ta hi izia itong puan twal pi sop sianga tuno si san sunga ipak sang ding hun hi ta hi ki phat sak na lungkul na te le kha lam thada na te izo ding hun hi ta hi eite khang lowa izia itong iki khai kim dinga i han cham ding hun hi ta hi tuni in ama o na zak ule na lung tang u khau sak ke un hebrai alliance thum anew sagi giat le som langa kigin khol ding hun hi ta hi asiang lo nu mei pasalte tunga pasian chepte na ki khen ngei lo ding hi leitung a khengla nu mei pasalte tunga zong ki khen ngei lo ding hi zaw again lei a khem hat lungtang anei nu mei pasalte tunga zong ki khen ngei lo ding hi tua chepte na anga te pen pasian mai a kok bad na om lo te hi a wan tung tung ding te hi hi u te nau te o mai not un kigin khol ding a ki sapna na phok the de ding chang le lel u hi thu to ki sai tu in ตอมโนคัดเบกกองเกลฮีตูไลหัวนาลาวหวยนานาเชนดีงุนโนมามาอินไลเสียงโทกันเตลุนบวยนาปีเป็นซาบัดฮีอนุนุงกิดาวนาเลียนปีอเปียงสักเป็นซาบัดทูฮิดิงอาเลยตุงมีเข้มเปวกิเฮลกิมดิงฮีมีเตอินวันตุงกิอุกนาทุกุยปีเตซางอินซาตานทูเตปะตอยซออุฮีซาตานอินอามาทุเนนาเจ็บเตนาลิมดิงอาอปะตอยซาบัดมานโลเป็นอมาวเตอินสางอุฮี အဟီဇုံအင်ပစီယန်အင်အမာထုပြန်းနာတုငါအမာချက်တဲ့နာကိုယ်ဇိုဟီတွာဆဘတ်တဂဲလ်အင်အဖွန်ခက်တဲ့မင်တွက်ပွာအာတွာအင်အနေတဲ့တွက်အလတ်အကိဖြတ်ထေလိုချက်တဲ့နာအဟီဟီဟီထူမီတဲ့အင်အထိတ်နေဒင်းအင်ဟီလ်ဒင်းအဟီဟီ pasian gam chepte na pozoding mo langpat na gam chepte na pozoding chi athupi ma ma ahi na amaute ilang ding hi amaute in chepte na apuang zong zok pen u gam mi hi pa hi akituan chil sa ama sabat dial asang khai ding in pasian in eite hong chial hi hun bei sa a misyang thote a phial mang den angian siam lungsim ma in tuin zong pasian za tak a ama thu kham te azui mi te leitung panin nil mang ding han cham la hi mi tampi in azui ngei na te le thu chin te anial chil tel mi tom no khat te tunga satan in a he na hong lak ding hi pasian mi te lang khada apang ding in mi gilo te le mi gin lo te to mimin thang din mun sang pi pi te ki bolding uhi pasian mi te aza ko ding in mi hau milian te le mi pil te hong ki kop ding uhi abol sen wam uk pi te thul sia te le pol pe mi te in amau te som sim ding uhi kampau na le lai kung to ahia kisial na ton na le za pi na to hi zong in amau te in pasian mi te up na suk siat sak ding han chiam ding uhi amau te in ahi lo lamin thu genin he na to kampau ding u a mi te he na so sak ding uhi amaute in lai siang tho sabat anial na ding u lai siang tho in hibangin chi hi achi ding u omlo a hi manin tua ong huk na ding in bol siat the na ding thu kham hong bol ding u hi mi pi pa tak le pan pi na anga na ding un gam uk te in sunday thu kham bol ding nget na hong thu kim ding u hi pasian aza tak te in thu piak som sung a thu kham khat pal sat na ding vai hom na mang zo lo ding u hi hi thu tung ta nga thu tak le thu khial ki do na gal pi nu nung hong piang ding hi hi thu to ki sai up la na anei ding in e te hong ki mok nu siat lo hi modikai hun lai ma bangin pasianin athu tak le ami te hongwal zo sang ding hi hui pi nung ding kiging in lang pan na le he na hui pi anang zo ding a ami te akigin khol the ne ding in hunu nong chiang in bang piang ding chi pasian in hong lak zo hi hong piang ding thu athei khol te in gim na hun chiang in topa in ama mi te hong kem na ding hi chi in ki he nem a hong tung ding hui pi ngak a atut hi hia ding u hi lo hi thada lo in na sep han cham a upna akip akho to ato pa u angak mi te banga eite i om ding a hi hi athu pi khol lo na te to ilung sim i buai sak ding hun hi lo hi มีเตไออิมุดกาลินเต้าปามีเตอินเฮปินาและกุบนาอังอาโลนดิงินซาตานอเกลินมันละมามาฮีขมยาลสุงะซันเดย์เดียนนาฮองกิปันตาฮีมากายเตอินอทูตักตักเป็นเซลูฮีตัวเดียนนาสุงะอกิเฮลมีตัมปีอินบังเป็นอกิเซมฮีเฮียมจิมุโลฮีกินไอเคมดานเซียมินคริสเตียนตักตักบังมาอหิหางินฮองเป้าเขียตักจางินกูลปีลุงซิมฮองกิลังดิงฮีล พวกปาอินมีหิงเฮนาอินนางหงผัดดิงอัวอาอมลายเฮนาเต็งอหิเลนางมาอินนาเลนดิงฮีจีฮีลาเตนัมบัดซอมสิกิเลกุกตางซอมนาเจนาทุตักมีปีมายาหงกิกอยดิงาจะกอนาอตวมตวมอทวกหางอินตัวทูเตเป็นกิสิเตลนาเลกิกุปปีเป็นหงสวงดิงฮีจีนาฮีฮีมีเตลุงซิมอมคงเทโลดิงฮีกิเซลนาเข้มเปวจะกอนาเข้มเปว แกนเสียนาเข้มเปเป็นมีแต่ลุงหิเหมาะสกาอลุสุดิงลุงซิมเตอพอดนาอหิหิมีปอลคัดอหินาโตปะเซียนินอิเซบดิงาหงเปียกนะเซบอิเซมคินนายเกหิสันเดทุคามหงกิเขาจัดจียงาหงเปียงดิงทูอาอีกิกิงคอลนายเกหิลาวไวนาหงนายนาลิมเตอิมูจียงอินอีเดียนแคดดิงฮิตาหิแกนคอลนาอินอเกนสาหิอาอเปียงดิงมาหิตอปาอินอมีเตหงเกมนาดิ 平息，基因。 up na to eite ki he ne min hong tung ding sia na kwa ma in gal et hi hiat bek ke ni lung sim swa tang na kep na ding bang ma hi lo a i om hi hiat mok le eite pasian de na asem hi ke ding hi saw ve pia a ki all mo lo sa na sep izo kit ma tengin hi gim na hong tun lo na ding in lungsim tak pi to dei taka thunget na wan tunga ipuak to ding a hi hi dei tak pin thungen ni i thunget na na te ta ki tuak in sem khani satan pen agwal zo ทุตักเป็นจาวทูและทุเคลต่ออเคลบอลกอบบังยินหงกิมุขดิงฮีหุนเบซาอาปเซียนินกาลเตขุดสุงปนาอามีเตฮอดเขียนนาอีพอกกิกดิงปเซียนินเดฮีซาตานขุดสุงปนาสวตางดิงอเปียงโจโลดิงต่ออกิบัดจียงยินปเซียนอินอามาวังเลนาอกิลัดเขียนสันนดิงยินอเคงวาลอันเนสลัวหุนเตเตลตอนตุงฮีมิหิงดงตัวอนาเป็นปเซียนหำพัดนาฮีฮีอูเตนเอาเตโอ no mau so tak na ding le mi dang te mai lam ding i mai a hak sat na a ding a ki gin khol na ta ki sai a hi lam na phok u hiam no te lang khada lang pan na hongom chiang in nanan zo an dingun pasian ki ap na le pasian za tak na tak tak na nei u hiam pasianin keitung tonin thu honggen hi gam ukte mai hongki tut hun hongtung ding hi thuman na let khem pe nak pin hongki gen siat sang ding hi mi tam pi in tuwa amok be sang u hun te hongtung ding haksana huna dinga pasian in hongsol ki gin kholna a zat ding in hoi ma ma hi pasian thuken na te hun khak na inai ta hi hi gam sung tenga pasian thu kik na tung ta hi lam ke hong kilak hi hong piang bai ding thu te ta kisai in to pa in hong hil hi lai siang tho panin khowak hong tang hi hinapi khomial in leitung teng to ma khomial sa pi in mi te tuam hi amau te in kilem na le lungmuan na om hi achi lai tak un amau te tunga thakhat in sian na hong tung ding a amau te swak talo ding u hi pasianin leitung akep na teng lakhet ta ding hi si na le ki suk sian na hong piang bai ding hi git lo na le tat sian na a ki pan mi zong te tunga a ki phasak ma ma mi hau te tunga sian na te hong khang ding hi koimun koimun a om ta le pasian kep na sunga a om lo te in buk na mulo ding u hi mi hing te ki pan ta u hi anasa thei thei gal hiam te to mi te aliam sak na ding u le atha na ding un asiam na teng u jang khe ding u hi gam sung tanga pasian thu khen na hong tung hi kidona le kidona ding thu te mấy kang lệ tùy lệ to kí suk sia na te in hun bay dong à, anh sẽ xem xem ding gim na hun hong nai mạ mạ ta hi nà hong gen hi cầm tuam to ma gim na liền pi pi hong piang bay ding hi jaisu hong pai ma sia tua gim na te lâu ding hi mun khem pe uk a à, wan à, à mà to khum à koi pa na xem in ni dang sang in ấy eite ikipol khop jong ding ke sam hi pasian in ami te hong nu selo hi eizong ama tai san ke เปเลหังอิทาหาดิงฮี